ဗုဒ္ဓသာဧကနောယံဘိကဝေမကောတိသာတကြောင်းဒီတော်လံကိုစင်ရဲ့စိတ်စင်ရဲ့တို့ထောက်ဉာဏ်ရာမဲ့ဉာဏ်ဘုံဉာဏ်ဖြင့်နိဗ္ဗာန်ကိုမြတ်မောပြုတ်ရန်တကြောင်းဒီတော်လံမန္တိကာသတိပဋ္ဌာန်ဝိပဿနာပင်တိအထက်ဆုံးလက်နဲ့အနုမြူထက်အစွန်းထက်တာ စိတ်တကူစိတ်တကူအထိရောက်ဆုံးအသုံးချတာဝိပဿနာဝိပဿနာဝိပဿနာရှုပ်ပွားပါကယောဂပြောင်းကင်းငြိမ်စိတ်ကင်းငြိမ်စိတ်ကင်းငြိမ်ကင်းလည်းငင်းချမ်းသာသည်ကာယဒုက္ခလုံဝိတန်တိချမ်းသာမဲ့ဖို့ပါသေချာရလိမ့်မည်အနာယောဂကင်းဝေဖို့အတွက်စိတ်ပန်စေများကိုမိဝဲ တရားမလိုဘူးဘုရားပေးတဲ့တရားစေလောက်ပဲစေမှအစွန်းမတတ်ဘူးဝိပဿနာစေစัจ जा နဲ့ခောက်မွန်းရင်ဘာယောဂမှမခါနိုင်ဘူးကိုယ်တည်းကကြက်ရလုံးကသကိဉ္စာယောဂတဲ့အကုန်ပြောင်းကြည်ပြတ်တယ်ခန္ဓာကိုယ်အပေါက်ချပြီဝိပဿနာရှုမှဖို့ပဲသွတ်ကြည်ကြိုက်တာ ပသိတုကျော်သောသိတုဘောဇာအကျိုးများများဆုံးရတာဝိပဿနာပါပဲဓမ္မောတရာသေတိဒုက္ခနှင့်သောကငြိမ်အေးကြီးသာဝစဉ်ကြမ်းမှရှင်လန်းစေတဲ့ဓမ္မောတရာသေသွန်ကောင်းဆိုတာဝိပဿနာတရားပါပဲအမြတ်ဆုံးပန်းတိုင်ဗုဒ္ဓသာသနာနဲ့ကြုံဆုံးခိုက်မှဓမ္မတဖို့ဆိုတာ အလွယ်ကလေးသေရာကရင်ညောင်းဆောင်မှာတယောက်အိမ်နေရတဲ့အခါမှာမမန်ကန်ကန်နှလုံးသွင်းတဲ့ရင်သွန်းတရေသမတဖို့ရသွားတာပဲမမန်ကန်ကန်နှလုံးသွင်းတဲ့ဆိုတာကဝိပဿနာရှုမှတ်ခြင်းပဲဝိပဿနာဆိုတာဝေယံလုံးကြုံတဲ့အရိယတကျက်ပဲအရိယတကျက်မှနေရင်ပဲယံသူမှ မနောက်ကျနိုင်ဘူးယောဂဗျာများနဲ့ကိလေသာယံသူများလည်းမတောင်ကျနိုင်ဘူးသံတိဒုက္ခအမြတ်ဆုံးဒါကြောင့်ကာယဒုက္ခစိတ်ဒုက္ခတို့နှင့်ပြည့်စုံနေတယ်သံတိဒုက္ခဆိုတာအမြတ်ဆုံးချမ်းသာနဲ့လည်းပြည့်စုံနိုင်တယ်အဲ့ဒါအမြတ်ဆုံးဘဝဘဝပန်းတိုင်းပါပဲသေမေမမြင်နိုင် သိမင်းမမြင်နိုင်တဲ့နေတိုင်းဤကဘယ်လိုလဲယုံနာဖြစ်ပြက်ကို သိမြင်အောင်ဝိပဿနာရှုမှတ်တဲ့ဤပဲယုံနာဖြစ်ပြက်ကိုမမြင်ပဲအသက်တရားရှင်နေခြင်းတဲ့ယုံနာဖြစ်ပြက်ကိုသိမြင်ကြီးတရားမြတ်အသက်ရှင်ခြင်းကပူ၍မြတ်တယ်ဝိပဿနာလက်နဲ့ဝိပဿနာကြောင့်ယောဂများ ရောက်กินတာသိပ္ပံနေကြရဲ့လားအခန်းငါမှာခိုင်ခိုင်လုံးလုံးရှင်းပြထားတယ်ဝိပဿနာရှုမှတ်တာဒုက္ခသောကခတ်တိုင်းတကယ်ငြိမ်းအေးနိုင်သလားကာယဒုက္ခစိတ်တာဒုက္ခနဲ့သံဒီဒုက္ခတို့ကိုတကယ်ပေးဆောင်နိုင်သလားအခန်းငါမှာကိုဖရင်အသိရှင်းသွားလိမ့်မယ်ကိုယ်တိုင် ညီတိမကောင်းမှန်သိသီလသမာဓိပညာဂုဏ်တွေအလွန်ကြီးမာသောတော်မူကြတဲ့ဆရာတော်ဘုရားကြီးများကအတန်တန်နိုးစောတိုက်တွန်းရကနေခြေလံမပြင်းကျင်ကြသေးဘူးဆိုရင်ကိုယ်လည်းပင်ကိုကိုကြိုးခွင်သွတ်တာထက်ကိုစိုးနေလိုက်မယ်ကောင်းတာကို ကောင်းမှမသိတော့ လူကျင်ရကောင်းမှန်လဲမသိတာလောကရေကိုမသိတာသေးတဲ့ကလေးငယ်တူဟာသသိမ့်တန်ကြောက်ညက်ရိုင်းတဲ့ပလိသတိရောက်လာလာတယောက်ကိုကိုလိုချင်ပေလိုက်မယ်ဒါကြောင့်မသိတာထက်မသိတာခက်တယ်လို့ဆိုကြတာဗောသဗ္ဗရသိဓမ္မရသောစေနာတိအယတာပေါင်းတို့မှာ တရားရတာအကောင်းဆုံးလို့ဗုဒ္ဓကိုယ်တိုင်မိတ်ဆွေထားပြီမယ်တရားသဘောကိုမသိရင်အရသာကိုလည်းမသိနိုင်ဘူးတရားရတာကိုအလွယ်ကူဆုံးပြီးသံစံနိုင်တဲ့ဤကဝိပဿနာကျုပ်မှတဲ့ဤပဲခုနှစ်ရက်လောက်ဝိပဿနာကျုပ်မှယုံနဲ့အလွန်ကြည်ကျတဲ့အကျိုးကျေးဇူးတွေလက်ငင်ရနိုင်ပုံကိုသည် သာအုပ်မှာရှင်းရှင်းလင်းလင်းဖော်ပြထားပါတယ်ဝိပဿနာအဘိုးတန်ဆုံးအလောက်အကျိုးများဆုံးအလောက်လက်ငင်စိတ်ချမ်းသာပြီးကိုကြမ်းမာစေတဲ့အလောက်ဝိပဿနာမလောက်ဘူးသူတွေကိုလောက်ကျင်တာလောက်ကျင်လာအောင်ဥနာဝိကသောပတိတရားရှာဘုံအသဗ္ဗသမကလူထုံးက ကုတောင်ငွေအညီချစ်ပါသည်တရားရှာတော်ကူသတိပဋ္ဌာန်ရိုက်တာမှာအရင်ဆုံးအဲ့ဒီအခါမှာသက်30ချိန်မှာအမေချစ်သူတော်မေတိအတော်ချစ်သူတော်စိတ်ညာအမချစ်သူတော်ငွေလာရင်ကုတောင်ငွေလူလေရောက်တိုင်းပင်ပြီးတော့သင်ကြကြမှာတော်ကူသတိပဋ္ဌာန်ရိတ်တာကြောင့်မှတရားတော်အားထုတ်တယ် နာနဲ့လေးနာရဲ့ချိန်မှာတော်ခုစရာတော်အသံပေးစဉ်တတိမမေ့နဲ့ကိုယ်တိုင်းမှာပြကျုပ်မှပေးပါအာယဝန်သာစိတ်ဆွဲနေပါလေသင်ကြံလွန်ပြီးတောင်းရပဲပြန်တော့ရပါတယ်မကြာမီတရားတော်ဥပဒုမှာသံပြုစရာရောက်ပြန်တော့အဲ့ဒီလူလေးယောက်ပြန်ပဲသာသနာပလမွန်သတိပဋ္ဌာန်ကြောင့်မှာတရားတော်အားထုတ်ပြန်တယ် အဲ့ဒီအခါမှာဥဆောင်မူအသက်33နှစ်ရှိသည်လေလောက်တဲ့အချိန်ကြီးလျင်တော်တရင်တည်ကြောချိန်မှာပဲလောက်လျှောက်ကြောင်းအလောက်ရှိရှိအသင်းလုံးပြည်တရားတော်အားထုတ်ရမယ်ပသမနိကကုဏယအားထုတ်ရသည်ဒုတိယနိက18ရက်သတ္တယနိက20ရက်သတုတနိကရက်30ပြစ္စမနိက ရက်25ရက်သတ္တမက30ရက်တနှစ်တခါသက်သွသက်သွားခုနှစ်နှစ်ခါရှိ၏နောက်ဆုံးပတ်တော့အိမ်ကိုပြန်ရောက်တော့ခါမနဲ့စောစောကသမီးငယ်ဆုံးမအင်းကြီးအညီရှိ၏နလရတော့ဒီသားပြည့်အပြင်ကကလာတိုင်းမှထိုင်၍ မျက်ရည်တဆက်ဆက်ပြယူဘယ်လိုသံဝေကဖြစ်တလဲဩသံရောစင်ကျုပ်သွဲနေလို့ဘယ်တော့မှလွတ်နိုင်မလဲစိတ်အကြံဖြစ်လာတယ်အဲ့ဒီအခါမှာအသက်40ရှိအိဒီတော်တို့လူအများတိုင်းပင်ကြီးပတ္တမကစ၍ကောင်းဆောင်ပြေဝေယဝဆရောပိုက်ဆံရောအကုန်ခံ၍ ပြည့်ပြည့်စုံစုံခံခဲ့ရပါတယ်ကောင်းဆောင်ဥက္ကဋ္ဌဖြစ်ဦးတောင်ငွေဆရာစေဦးတောင်စိန်ဦးခိုင်ကျွေတော်ငွေလာရင်တော်စကီအဲ့ဒီလူ6ယောက်အရင်ခံ၍အများသဘောသူကြောင့်ရှင်သေးစရာတော်ဥညာဏဝန္တမှာတိုင်ပင်ခွေတောင်းအကြံယူ၍စရာတော်ခွေပေ၏ဥပုပ်ရက်ကြီးအမည်ပေးသား၏ ပတ္တမကသသက္ကရေ1339ခုကသတရားအထုတ်ခွေကြီးနောက်မကြာမီဆရာတော်ဥသုတမကမဝတ်ရောရောက်လာပြီးအာရဝံဝတ်မြောက်စွာဝိပဿနာတရားဟောပြီးလူအများတွေသဘောကျပြီးလူအများကြီးလာကြသည်ယခုအသေးတဲ့ရိုက်သာတိုက်ကြည့်တကုံနထရှိလေ တက္ကရေ1339ခုနှစ်မှာဆောက်လောက်ဆောက်လောက်ရန်တဲ့ဥက္ကဋ္ဌဦးဆောင်ဝင်းသွင်းရမှုဇရာနေအတိုင်းစစ်ချစ်လာငွေတည်းယူကြိုင်အတွေ့ဘက်ဦးဟုတ်ဦးကျေဦးတောင်ဆိုင်ဦးကျော်ကာစဦးတောင်ဝေအားတဲ့အလောက်ဝေရယာမလျှော့တန်အိမ်ကအလောက်လည်းမလျှော့ ဝေယဝစလည်းမလျှောဝိပဿနာလည်းမလျှောတာကြိုးစားနေသင်မှာကြောက်ွယ်ထိုက်လကြောက်လစိတ်ထဲမှာဖြစ်ပေါ်လာတယ်ဘယ်လိုလဲဩငါသည်ပျော်မွေ့နေတာအသက်50ရှိနေပြီလားငါသည်ဒီလောက်ဒီလောက်နဲ့ပဲကျင်နဲ့လျင်အပေတကားမပိုက်နိုင်သေးဘူးစိတ်မချရသေးဘူး အကြံဉာဏ်ဖြစ်ပေါ်လာတယ်ငါသည်ယဟန်လောကီမှာဝိပဿနာတရားကျိုးစားမှကောင်းမည်စိတ်ထဲမှာအကြံဖြစ်ပေါ်လာတယ်ဇနီးသေမှာအခွေတောင်ကြီးငါယဟန်လောက်မဲ့သာသောက်စရာကလည်းလေမြေက25ရတာပြီပဲလို့ဇနီးဇနီးသေ တနေ့တကပြန်ပြောသလဲဒီလောက်ရေဒီလဲမြေလောက်စားတော့သုံးဖို့မလောက်သေးဘူးတပြည့်နေသီလရှင်အေးအေးအောင်သခုံးမှပြန်မပြောပဲကြိုးစားဖို့လောက်ပြန်တယ်နောက်လောဘကြံလဲတချံရပြန်အပင်တစ်ထောင်လောက်ကြိတ်ရပြီး လေတော်လောက်အချိန်ရောက်လျင်လေတော်မှာစင်းလောက်ပြန်တယ်ကျိုးစားလောက်နေတော့ခါမှန်တဲ့ဝါစုလာမပြည့်ခင်ကထောင်ကြီးထောင်ကြီးကတကားကိုင်းဥယျင်သွန်းတဲ့စင်းတော်ကျွန်တော်တဲ့ကဖြတ်တော်သဖြင့်သူ့အော်ခေါ်တောင်းငွေတောင်းငွေနေမကြဘူးလားတဲ့ယောမဆရာတော်ကြီးလည်း ယောဂဖြစ်ပြီးစေယုံသက်သောပြီးဇရာဥသုတ္တမလည်းစေယုံသက်သောပြီးကြာပြီးတစ်ချက်သေးကြောက်ပွဲထင်းလာထိုင်လာငိငွေလာပြန်ပြီးအဲ့ဒီအခါမှာအသက်53နှစ်စိတ်ထဲမှာဘယ်လိုဖြစ်လာသလဲ။ဩဆရာတော်ကြီးတို့ဆရာဥတ္တမတို့ကသီလလည်းစင်ကြယ်ကြမ်းမရည်လည်း သီလဝဂျူနေတာတောင်းမှယောဂဖြစ်ရသေးတယ်။နာသည်တနေ့ကြလျင်ဧကန်တဖြာနာရမယ်၊အိုရမယ်၊သေရမယ်။ဒီလောက်ပဲဆိုရင်အပေဘုံကိုမလွတ်နိုင်ဘူး။စိတ်မချရသေးဘူး။စိတ်ချရအောင်အ ਨੇ ဆုံးသမက်တဘူရမှစိတ်ချရမယ်။စိတ်ထဲမှာပေါ်လာပြီတဲ့။အဖိုင်းနေ ဖိတ်နေလမပြည့်ခင်မနဲ့စောစောထ၍ရွာစီကိုပြန်ဖို့ဝဲတွေလိုက်တယ်နေစင်မှာခါကပြန်နာလာပြန်တယ်ရွာစီကိုတက်လာပြီးရွာရောက်တဲ့အခါမှာလဲကိုမိတ်ဆွေဖို့လဲစေယုံသက်သွားရပြန်တယ်တရားစေစေယုံသက်သွားတယ်ကြားရသဖြင့် ဟာပြေကြောက်လာထိုက်လာပြန်တယ်ညအိမ်ကိုလင်းတကမှာသနိသေးကသနိသေးကာမေးတယ်သီလစောင့်ရင်ဘယ်မှာသမင်းစားမလဲဘယ်သမင်းစားမလဲဘယ်လိုပြန်ပြောတယ်လဲငါသည်ဘယ်မှာမှမစားတော့ဘူးငါရန်လုံးမဲကြောင်းမှာပဲစားတော့မယ် သေမင်းခေါ်တယ်မအားလို့မရတဲ့ပြန်ပြောလိုက်တဲ့အနှိုက်စေအနှိုက်စေအိမ်မှာသွားနိုင်ကြည့်ပြန်လာတဲ့အခါမှာသနီးစေကမဟုတ်ပဲလောက်တော့မလားဟုတ်ပဲလောက်မဲ့ကြောင်းကူကြောင်းကိုသွားမေးတဲ့ဦးစင်ကြီးတွေတွေ့၍ဘာလာလောက်လဲဦးစင်ကြီးတပြေတော်ယဟန်လောက်မဲ့ ကုသင်ကမယုံတဲ့သိသားလားမေးလိုက်တယ်တပြည့်တော့ပဲကုသင်ကမယုံသဖြင့်စိတ်ဆူလာသလားမဆိုးပါဘူးဘုရားကောင်းကောင်းလောက်ပါလောက်တာပဲသာချိဟောဒီမှာသင်္ကကုပဲရတာတယ်နာယီပြန်တစ်ချက်ပြလျင်ယဟန်သင်မဲသက္ကရေ1340ခုနှစ်မှာ ယဟန်ဖြစ်ပါတယ်ကမ္မဘက်သိမံအရေးကြီးဆုံးကယုံနံတရားကိုအမှန်သိအောင်ရှုမှတ်နေဖို့ပဲဗုဒ္ဓဘာသာရဲ့လမ်းစဉ်ကလေးနော်နှိုက်ပန်းသွားတဲ့လမ်းစဉ်ကလေးနော်ဒါကြောင့်ဒါနလေးရောင်ရောင်သီလလေးရောင်ရောင်သမထလေးရောင်ရောင်နဲ့မဖြစ်သေးဘူးတရားကိုအမထုတ်လို့ရှစ်ကိုမဖြစ်သေးဘူး သူ့ဘဝတုံတာကိုလောက်မှမလောက်ရင်မဖြစ်ဘူးဟုတ်သုံးဖြတ်ချက်ချကြာဒါကြောင့်သိသိကြာကြာအသိပေးနေပါれငရဲဆိုသည်မှာပျော်မယုံကြုံမှသိရသဖြင့်ဒုသနာသောဟုဩကြသောတထေသာတို့မှာမရေသို့လက်တွေ့ရောက်မှလူဘဝကိုတန်တရှားကြပါသည် ဘုရားလောင်းတော်ကလည်းသေမိတ်မေသာကလေးကငရဲ့၌ခါရပုံကိုမြင်နေရသောကြောင့်ရှင်ဘရင်စည်းစိမ်ကိုတွင်မလိုချင်တော့ပဲသောသေးသို့ထောတော်မူပါသည်ဒါကြောင့်ရှေ့ပညာတို့ကခန္ဓာနဲ့မစပ်ပဲတရားနဲ့ရှာစပ်လိုက်လို့မှာကြခဲ့ဒါကွယ်အရေးပေါ်ကိစ္စ သပင်မိလောင်နေတာကိုမငိုက်သမီရင်ဝလာစုနေတာကိုမစွဲနှုံဝင်းသင်ဦးအောင်လုပ်သေးတဲ့အလုပ်ကိစ္စကဝိပဿနာရှုမှတ်ခြင်းယုံနာပြည့်ပြတ်ကိုမသိမြင်ပဲအသက်တရားရှင်နေခြင်းတဲ့ယုံနာပြည့်ပြတ်ကိုသိမြင်ပြီးတရားမှညာအသက်ရှင်ခြင်းကကိုယ်၍ညတ်တယ် သောကုဇရာတော်ပွေးမှခိုင်းထားတဲ့ဣရိယာပုတ်ညာခုနာဝိကဇရာတော်ဗျာဤကြောင့်ပေါ်မှာတရားရှုမှဇရာတော်ကိုကိုယ်တိုင်စောက်ပေးနေတဲ့အသွယ်နေရောညရောဣရိယာပုတ်ညာကိုသွားနိုင်သားတယ်စေနာယီအောက်ကမရေသာမမှတ်ထားပါဟိုင်းဣရိယာပုတ်ညာဤစေနာယီစေနနာယီစေငါနာယီ 15နာရီ16နာရီ16နာရီ16နာရီ20 21 35အိမ်မှ7နာရီ7နာရီ7နာရီ14နာရီ15နာရီ16နာရီမိနစ်30 20နာရီမတယ10နာရီ7နာရီ7နာရီ7နာရီ7နာရီ7နာရီ 14နာရီမိနစ်30 14နာရီ15နာရီ16နာရီ16နာရီ20 23 22နာရီသိခာမသွားနိုင်တယ်ဣရိယဘုံညာငါဆွဲနဲ့လောဘဒေါသမောဟမာနနဲ့သွားလို့မနိုင်ဘူးတဲ့တရားသဘောမှ တရားကိုသွားမှသွားနိုင်ပါတယ်ရှုမှသွားတာတဲ့အိန္ဒိယပုံများတို့တရက်လည်းရှိတရက်လည်းရှိသုံးရက်လည်းရှိပါတယ်အလုံးပေါင်းလိုက်ရင်တော့ဘယ်လောက်ဖြစ်သွားသလဲတဲ့30အခါမှတ်ထားပါတယ်တကယ်ရက်နဲ့တော်လိုက်ရင်40ရက်ဖြစ်သည်နိုင်နဲ့တော်လိုက်ရင်450နာရီမိနစ်30 ကြည့်ပြီးဘာပြည့်လျင်မကြောက်မလကြပါစေနဲ့ဘုရားဟောထားတဲ့ခန္တီမေတ္တာသီခာမှနိဗ္ဗာန်ရမယ်အဲ့ဒီဣရိယာပုတ်တွေမှာအလုံးသီခာနိုင်သွားပါတယ်အမှန်အားစိတ်တစ်ခုနိုင်တစ်ခုလုံးပိုင်းတဲ့စကားဟာအင်မတန်ရည်ကြည်ပါတယ်နော်သီမခာနိုင်တယ်လေ ဒီစိတ်ပဲသိကနိုင်သွားတာလဲဒီစိတ်ကလေးပဲအဲ့ဒီဒုက္ခဝေဒနာကိုမသိကနိုင်တာလဲဒီစိတ်ကလေးပဲအဲ့ဒီဒုက္ခဝေဒနာကိုသိကနိုင်သွားတာလဲဒီစိတ်ကလေးပဲဒီစိတ်နိုင်အောင်မေတ္တာတရားနဲ့ကြိုးစားနိုင်ကြပါစေကိုကိုကိုချစ်ရင်အဘယ်မနေအောင်လောက်ရမယ် သီကံစိတ်ထားမြတ်တရားရှုပ်ပွားနေရမယ်တစ်ချက်မှရင်တစ်ချက်သက်နိဗ္ဗာန်သွားတဲ့လမ်းစဉ်အမတ်တထောင်နဲ့နိဗ္ဗာန်ရောက်ရန်မှ999မှဓမ္မပဲလူတော့တယ်စိတ်ထားရမယ်ဒါကြောင့်ဝေဒနာပေါ်လာရင်မလွတ်နဲ့ဒုက္ခသစ္စာပေါ်ပြတာ ဘဲလို့သဘောပိုက်ကြည်ဝန်မြောက်ဝန်သာနဲ့ဝေဒနာကိုရှုမှတ်ရမယ်ကြာကြီးကသာကောင်ကိုဖမ်းပြေးရင်မလွတ်တန်ခဲထားသလိုဝေဒနာကိုဆွဲဆွဲမြဲမြဲရှုမှတ်ရမယ်တပြေတော်တို့ကကိုကန္တာမံနာကျင်ကြိုက်ခဲလာရင်အဲစီအကရခဲကိုကိုကိုယ်တိုင်ခံစားနေရတာပဲလို့ထင်မြင်မိပါတယ် ခန္ဓာအရှိတ်တတိကထာလုံးလာအပြုတ်ဉာဏ်ဖြစ်ချုပ်ကြမှုမဲ့ဘူသာနေအတုတ်อยู่ွယ်ကောင်း၏ဩဇာသက္ကရေ1340ခုနှစ်မှာဥစဉ်နာဝိကသောဘုသတိပဋ္ဌာန်ရိုက်တာမှာတရားတော်အားထုတ်သည်ဇရာတော်ကုန်ကျေးဇူးကြောင့်နေရောညာယော စောက်ပေးနိုင်တဲ့အတွက်ကြောင့်နိယဘုံညာအရှိသောနိုင်ပါれအဲ့ဒီဒုက္ခဝေဒနာကိုမြတ်စွာဘုရားဟောတာတဲ့ခန္တီမေတ္တာသိခနိုင်မှနိဗ္ဗာန်ရမယ်တရားတော်ဘုရားချစ်သွားသာပြီဒုက္ခဝေဒနာတွေယင်သိတွေ့သာပြီလွန်သွားရင်ဒုက္ခချမ်းသာရှိတယ်ဆရာကတွေ့မြင်သိတာပြီမှတပည့်တော်တို့ကို အားပေးတယ်ဆရာကရှင်းသွန်ထား၏ရန်သူတွေလည်းနိုင်ထားပြီးဒုက္ခဝေဒနာလည်းသီခမေတ္တာလည်းသီခနိုင်သည်အရှိကချမ်းသာဒုက္ခရှိတယ်တွေ့မြင်သိကြည်မှဇရာကရဲရဲအားပေးနေပါれတပည့်တော်တို့ကဇရာတော်အနောက်လိုက်သွားရင်ဘာကြောက်ဇရာရှိသလဲ တရားကပြောတဲ့အတိုင်းအထောက်သွားပါချုပ်တွေကတရားအထောက်ပြောမိဟောမိခြင်းကိုယ်စိတ်လေးလာတယ်ပြင်းလာတယ်ကြောက်ကြတယ်ဘာကြောက်စရာရှိလဲတရားအထောက်တာလွယ်မှလွယ်ကိုယ်ခန္ဓာကိုယ်မှာပေါင်းတယ်ပိန်တယ်ရှုမှသိဖို့အရေးကြီးဆုံးပဲသမာဓိဖြစ်စိတ် စိတ်ငြိမ်လာရင်ခန္ဓာကိုယ်မှာဖြစ်ပြမြင်လာမယ်ဘူးအေးလေးပေါ့ပါလာတယ်တကြီးလေးပါသဘောသင်ရှားလာတယ်အချို့ကအထောက်မှတွေ့ရပါတယ်သိမိပါတယ်မဟုတ်ဘူးအမြဲဖြစ်ပြနေတာပဲစိတ်ကမတည်ငြိမ်လျင်သမာဓိမဖြစ်လျင်မမြင်နိုင် မသိနိုင်မတွေ့နိုင် ဒါကြောင့်သမာဓိဖြစ်အောင်ကြာကြာထိုင်မှဒုက္ခဝေဒနာပေါ်လာလျင်ညာနဲ့စူးစူးစူးဆိုင်ဆိုင်ထားလျင်စိတ်ကတည်ငြိမ်လာလျင်သမာဓိဖြစ်ဖြစ်ပြယုံနာမြင်လာသိလာတွေ့လာပါမယ်မှတ်ပေးပါသမာဓိအထူးကောင်းလာလျင်တစ်ချက်မှတစ်ချက်ပြသမာဓိအထူးကောင်းလာလျင် ယာမုတ်ပူမုတ်နာကျင်ကြိုက်ခဲမုတ်လေလံမုတ်သင်ကြမုတ်စသောမခံစားတဲ့ဝေဒနာမျိုးမျိုးကိုသင်ရှားတွေ့ရတဟိမမပဲယနာလိုက်လျင်ဒုဝေဒနာသည်ချက်ချင်းပြောက်တော်၏မမြေမပြန်လျင်တပြန်ပေါ်လာပြန်၏ဤလိုဝေဒနာမှာယောဂမဟုတ်တရားသဘောတိုင်းသင်ရှားပေါ်လာတဲ့ ဝေဒနာသာဖြစ်သည်မကြောက်နဲ့ဒုဝေဒနာကိုသာစုဆိုင်၍အသိမှတ်နေပါတပြေသေးငယ်၍ပြောက်ကင်းသွားပါလိမ့်မည်ယာမုတ်ကူမုတ်နာခြင်းကြိုက်ခဲမုတ်နေတာယုတ်သိနေတာကနာမှတ်နေတာကညာဘုရားလည်းနဲ့ဒါနဲ့တန်တရားကိုဖြတ်ပြနေတာ တစ်ချက်မှရင်တစ်ချက်ပြာနေတာပဲငါမဟုတ်ဘူးငါသူမပါငါမဟုတ်သူမဟုတ်ရုပ်နဲ့နာမ်ပဲရှိတယ်မှတ်သမာဓိဉာဏ်ကောင်းလာရင်သဗ္ဗေသင်္ခါရအနိစ္စယုံနာမှရင်ဖြစ်ရပြတ်ရမယ်ဒါကြောင့်မြတ်စွာဘုရားက အနိစ္စမမြဲဘူးခန္ဓာရရင်ယုံနာပြရမယ်ရှုပ်ပွားအာထုတ်တဲ့အခါအတိတ်ကိုလည်းမပြန်ပါနဲ့အနာဂတ်ကိုလည်းမမျောပါနဲ့ပြစ္ဆုပန်ဖြစ်စေယုံနာပေါ်မှာသဘောကိုသိအောင်အရေးကြီးပါတယ်အနိစ္စမမြဲဒုက္ခဆင်းရဲအနတ္တသဘောအဆူမရဘူးအဲ့ဒီလိုသဘောကျသွားရင်ဒုက္ခဝေဒနာကို ဘယ်လောက်ပြင်းပြင်းအလုံးသိခနိုင်သွားပါမယ်သမာဓိဉာဏ်ကောင်းလာရင်ဝိပဿနာဉာဏ်နဲ့မှတ်လိုက်ပြောက်သွားပေါ်လာပြောက်သွားအဟောင်ပြောက်အသစ်ပေါ်ကုန်သွားဘယတန်လျက်နဲ့ဖြတ်တစ်ချက်မှတစ်ချက်ပြမခနိုင်မြဲနေတာမရှိဘူးတကြောက်ကြကြ နေနိုင်စွာပါသည်ဆရာပြောတဲ့အတိုင်းလှုပ်သွားရင်အရာပေါ့လေနိုင် အရှိလဲသွားနိုင်တယ်ဒါကြောင့်ဥစဉ်တို့ဆရာတော်ပြေးမှတည်ထားတဲ့အိန္ဒိယပုဂ္ဂိုလ်များဆရာတော်ဘုရားအိကြောင့်ပေါ်မှာဆရာတော်ကိုယ်တိုင်စောက်ပြေးနေတဲ့အတွက်နေရောညရောသွားတာတဲ့အိန္ဒိယဘုရားစေနာယီအောက်ကမရည်တာမမှတ်တာပါ ဟိုင်လဲပါမတ္တရာလဲပါဟိုင်လဲပါဇေနာယီကနေ35နာရီသိမှတ်ထားပါခန္တီမေတ္တာသီခာမနိဗ္ဗာန်ရမယ်တရက်လက်ရှိနရက်လက်ရှိသုံးရက်လက်ရှိသွားထားတဲ့နေရာပုံအလုံးပေါင်းလိုက်ရင်အကျိန်ပေါင်း30တိအခါသွားထားသည် ရက်နဲ့တွဲရင်40ရက်ဖြစ်၏ကြာပြည့်လျက်အတုပ်ယူပွဲကောင်း၏မကြောက်မလားကြပါစေနဲ့ဘုရားဟောတာတဲ့ခန္တီမေတ္တာသီခမနိဗ္ဗာန်ရမယ်အဲ့ဒီအိန္ဒိယဘုံညာကို သွားထားတဲ့ဒုက္ခဝေဒနာကိုအလုံးသိခံနိုင်သွားပါတယ်စိတ်တစ်ခုနိုင်တစ်ခုလုံးပိုင်းတဲ့ ဒါကြောင့်လိုင်းပဲလောက်ပဲကြည်ကြည်လေးအောက်ကနေရပါတယ်ဒုက္ခဝေဒနာပဲလောက်ပဲကြည်ကြည်ပြင်းပြင်းသိခာနိုင်သွားတာပဲစိတ်အရေးကြီးဆုံးပဲသိခံတာလဲဒီစိတ်ပဲမသိခံနိုင်လဲဒီစိတ်ပဲဆင်းရဲဖြစ်ဖို့လဲဒီစိတ်ပဲမက်ဖို့နိဗ္ဗာန်ရဖို့လဲဒီစိတ်ကပဲ ချမ်းသာရဖို့လဲဒီစိတ်ကပဲအပေကြဖို့လဲဒီစိတ်ကပဲအဲ့ဒီစိတ်ကိုသရှင်စင်ကြယ်အောင်ဘာဝနာဝိပဿနာနဲ့ကာယမေမြန်မြန်အထောက်မှခန္တီမေတ္တာသီခဏိုင်ခန္တီမေတ္တာသီခဏိုင်မှပညာရှိပုဂ္ဂိုလ်ဖြစ်ပညာရှိပုဂ္ဂိုလ်ဖြစ်မှမဲ့ဖို့နိဗ္ဗာန်ရ မက်ဖို့နိဗ္ဗာန်ရမှအပေပြီးလွတ်နိုင်မယ်ဒါကြောင့်စိတ်အရေးကြီးဆုံးပဲဒါကြောင့်ကုသင်းတို့အဲ့ဒီဒုက္ခဝေဒနာကိုသိမခံနိုင်တာတွေတော့လိုက်ရတာစိတ်ကူးတောင်မရဘူးဒုက္ခဝေဒနာပေါ်လာရင်မလွတ်မလွန်သွားမနှဲသွားမငြိမ့်သွားရင်စွန့်ဖုံးအချိန်မှမဖုံးဘူးအဲ့ချိန်မှမအိပ်ဘူးဒါကြောင့် ဒါတော်မကသေးဘူးဒုက္ခဝေဒနာပေါ်လာရေးရေချုံနေစဉ်မှာခါနာခါကျုပ်ထိုင်ကြီးလေတာ၍မရထပြီလေတိုင်းလုံးမရအဲ့ဒီဒုက္ခဝေဒနာကိုခံရလေခဲမတ္တရာပြီမနေတာ73နာရီရတော့လေမပြောင်းနောက်နေသူမဟုတ်ငါမဟုတ်စိတ်ထားပြီးစက်မှပြန် မှတ်သားရပြန်တယ်ရှုမှတ်နေတာ14နေ14နာရီရောက်တော့ပျောက်သွားနာကျင့်ကြိုက်ခဲတွေလိုက်ရှာတော့မတွေ့တော့ဘူးပျောက်ရှင်သွားတယ်တာကြောက်ဒုက္ခဝေဒနာရှုမှတ်ပြီးပယ်ရတဲ့သတိပဋ္ဌာန်ဤဟာအမတန်ကောင်းတဲ့စေတီပါပဲ နောက်တခါပြန်ဆရာတော်ဘုရားဤကြောင့်ပေါ်မှာအဲ့နေစင်းမှာတစ်ဖက်ဆောင်ကြည့်အဲ့ဝေဒနာပေါ်လာပြန်တယ်ဘိုက်အောက်ရင်အောက်ဘိုက်အောက်အကျိုးဆွဲထားစုသက်အသက်ယူမရလောက်လည်းမရစကားပြောလည်းမရနာလုံးလို့ကျင်ကြည်ကျင်ငယ်ကလည်းထော့ထားယူလည်းမရကြောင်ပေါ်မှာကုတီကိုဂုံဂုံလေးပဲထောက်က သူသေးရောက်ပြည်ချင်းကြည်ချင်းငယ်သွားပြည်ကိုကိုနေရာကိုလေးပဲထောက်ကကုန်းကုန်းနဲ့ပြန်လာ၏ကိုနေရာရောက်ပြည်ဘယ်လိုစိတ်တူရသလဲယခုငါသေးသွားရင်ဘယ်သူမှမသိရင်မကောင်းသောယောဂသူများတွေထင်ကြမယ်အကယ်၍တရား တိပိခြင်းသာတရားအထောက်သောယောဂီများတို့ဟာဆင်းရဲဒုက္ခဝေဒနာပြင်းပြင်းတွေတွေ့တာပြီးလွန်သောဖြစ်စေနေသောဖြစ်စေညိုင်းသောဖြစ်စေမတော်ကြနေမလျှော့ကြနေမပေါ်ကြနေဆင်းရဲဒုက္ခမှတ်တယ်လို့ပြန်မှတ်လိုက်လျင်ဒုက္ခလွန်သောချမ်းသာဒုက္ခညိုင်းဤသောတွေ့ရမယ် သဗ္ဗေသင်္ခါရအနိစ္စပြည့်ပြည့်လျင်ပြည့်ရမှာပဲမမြဲဘူးဟေမမေ့ကြပါနဲ့သတိထားသည်ဒါကြောင့်ဥစဉ်တို့ဒုက္ခဝေဒနာတွေဆိုရင်ကြကြည်မှကောင်းလေဘယ်တော့မှမကြောက်ဘူးသဗ္ဗေသင်္ခါရပြည့်ပြည့်လျင်ပြည့်ရမှာပဲမမြဲဘူးဟေဘုရားဟောတာတဲ့ယုံနာဖြစ်ပြီးပြည့်ပြည့် ကုံသွားတာပဲသိပြီမကြောက်တော့ဘူးယခုဝေဒနာတွေလဲနေလာတော့ကိုယ်ခန္ဓာပေါ်ပေါ်ပါပါရေပေါ်မှာနေသလိုပင်ဒီပေါ်မှာနေသလိုပင်လေးပေါ်မှာစီးနေသလိုပင်မျောသောမျောလာပေါ်သောပြောင်းသောအဟောင်းပြောင်းသစ်ပေါ်တကူလုံးလေးသူလေးလဲနေတာ တစ်ချက်မှမနာပြောင်းလဲနေတာနှိမ့်စသဘောခိုင်ပြေနေခိုင်ပြေနေတာမရှိဘူးတကယ်စိရမှန်ပဲမှတ်ကောင်းလာရင် ထိုင်လဲကြမသိသလိုပဲရလဲမသိအဲ့လဲမသိခန္ဓာကိုယ်လဲမရှိသလိုပဲအသိနဲ့ပဲနေပဲချမ်းသာဒုက္ခငြိမ်းအေးနေတယ် ဒါကြောင့်သမာဓိဉာဏ်ကောင်းလာရဲ့အရေးကြီးဆုံးကျင့်ကြည့်ခြင်းငယ်တွေလည်းမသွတ်သိတရနရသောင်းရလည်းမသွတ်ပဲနေနိုင်တယ်စွန်လဲတရနရသောင်းရလည်းမဖုံးရလည်းနေနိုင်တယ်တညာတညာမအရလည်းနေနိုင်တယ်မကြောက်ကြပါနဲ့ကုသင်တို့ရှိတော်သာဒီအကယ်၍ဆင်းရဲဒုက္ခယူယူဆိုရင် သူစဉ်တို့လည်းမတော်နိုင်ဘူးယခုဆင်းရဲဒုက္ခလွန်ရင်ချမ်းသာရှိတယ်ဘာကြောက်စရာရှိလဲဥစဉ်တို့အခြေတော်သာဖြင့်အကယ်၍ယောဂဖြစ်ရင်ဖြစ်တော်ဖြစ်အကယ်၍ယူလျင်ယူတော်ဖြစ်အကယ်၍သေလျင်သေတော်ဖြစ်ဘုရားစေတရားစေစာအထုံနေတာယုတ် သင်္နံနှစ်ပါးညီညွတ်ဓာတ်လေးပါးလည်းညီညွတ်လာတဲ့ယုတ်နံယုတ်နဲ့နာနှစ်ပါးလည်းကိုချမ်းသာချိတ်သာစိတ်ချမ်းသာဖြစ်နေပါれဘာဥပမာသူတလဲလောကီဘက်ကရောလောကုတ္တရာကယောဆင်းရဲပဲလောက်ပဲကြည်ကြည်ပြင်းပြင်းဆင်းရဲမလောက်ပါဘူးအရှိကချမ်းသာဒုက္ခမြင်နေလို့ လိုခြင်းလို့ရခြင်းလို့ဆင်းရဲဒုက္ခခံနိုင်တယ်ရှုပ်မှနေရုံပဲဘာကြိုရှိမှလည်းတရားမြင်ရအမှန်အမှန်စင်တာဘောလောကမှာရောအကယ်၍တောင်းပေါ်မှာငွေတသိန်းတားလျင်ဆင်းရဲပဲလောက်ပဲပြည့်ပြည့်ရတတ်သည်ယူမှာပဲကြားမှာပဲဒါကြောင့် ဒုက္ခဝေဒနာသို့ပြီးမှဒုက္ခချမ်းသာရမယ်မေတ္တာကရုဏာကြည်ကြည်ထား၍ရောဟောတိုက်တွန်းနေပါれအကဲ၍အာအထောက်ပေးရလေအလုံးတယကာတွေဥစဉ်တို့နေ့တိုင်းညတိုင်းအထောက်နေပြီမယ်အထောက်ပေးမရတဲ့တော့ကြောင့်ရောဟောပေးတိုက်တွန်းနေပါれ ရှုံမှနေုံနဲ့ဘာကြိုးရှိမှလဲဘုရားလို့ဖေလိုက်ခဲ့ရင်အကျိုးရှိဘုံကတော့တရားမြင်ရင်အမှားစင်တာပေါ့မှားစင်ရင်တည်ချိန်ခါမှာတဲ့ဉာဏ်ဝင်နေလို့ဝိဇ္ဇာလည်းမရှိဘူးတဏှာလည်းမရှိဘူးမာနလည်းမရှိဘူးဒိဋ္ဌိလည်းမရှိဘူးကိလေသာတွေ ဒီအခါမှာกินနေတာပဲဘာကြောင့်กินနေတာတလဲဆိုရင်နာနာသင်မှညာဝင်နေလို့ပါပဲဥပမာအဖြစ်သစ်ပင်တပင်ပေါ်မှာပြိုင်နာနေပါတယ်လူတယောက်ကသေနတ်နဲ့ပြည့်ရင်သေနတ်တန်ကြတဲ့ရိုက်တွေအလုံးသစ်ပင်ပေါ်မှာပြန်သွားပါတယ် မန္တမမန္တသတ္တဗာသေနသံတယေသူနေရာပြန်ဝင်အောင်မှာပဲဒေနာကစက်ပြည့်ရင်လတော်မဝင်ရေတော့ဘူးသတိပဋ္ဌာန်၄ပါးကိုမပွားများရင်မိမ့်မိမ့်မှာသာသနာဝေနေတာပါပဲမိမ့်မိမ့်မှာသာသနာမကွယ်ခြင်းရင်ဒီသတိပဋ္ဌာန်တရား၄ပါးတို့ကိုအမြဲပွားနာ ဉာဏ်နေရကြပါれဒါကြောင့်အတ္တကထာမှာဒီလိုပွေပြထားပါれယောအခြင်းပုဂ္ဂိုလ်သည်မြတ်စွာဘုရားသတ္တောသင်္ချာချိတ်ပါတော်လေသတိပဋ္ဌာန်၄ပါးတို့ကိုမပွားများဘူးသောသူအားဒေဝတာဆရှိသောသူတို့ကိုကဲ့သို့ သူတော်ကောင်းသည်သာသနာတော်သည်ဝဲသည်ဒီကြည်ဒေဝတာလောင်သည်မြတ်စွာဘုရားကိုရန်ငိုခဲ့ထားခဲ့အနှစ်သပိတ်တော်သိတ္တယေသူပံရေမျိုးခါရ၏မပြတ်မပြတ်ရှုမှပြေးနိုင်မှမရှုမမှပဲနေလိုက်ရင်ကြာကြာလေးချုံတွေ သက်ပြန်ပြီးအဲ့ဒီကြောင့်ဝိပသက်အောင်ရှုမှတ်ပေးပါဘဘွားပဲလျင်ကိလေသာကိုပြန်ဝင်အောင်မှာပဲဘွားတဲ့ချိန်မှာအကုန်ကင်းရှင်းနေပါတယ်အကယ်၍မပွားပဲသာလျင်ကိလေသာခေါ်တဲ့အညစ်အကြေးတွေရံဝေအောင်ငါပဲအဲ့ဒီကဲ့သို့ဝိပဿနာတရားအားထုတ်တဲ့တံဘိုးဟာဖို့မပြနိုင်ပါဘူးပွားတဲ့ ပွားပွားတဲ့အချိန်မှာလောဘဒေါသမောဟစတဲ့1500ကိလေသာညစ်ကြေတွေဟာအကုန်ကင်းအကုန်ရှင်းနေပါတယ်အဲ့ဒီဒုက္ခဝေဒနာကိုကောင်းကောင်းနိုင်တာယသိတပြည့်စုံပံယောဂဝေဒနာလည်းပြောက်ကင်းရှင်း၏ယုံနာဖြစ်ပြတရားလည်းသိတော်ရတယ်အနေလက်တ အသေးလဲကောင်းအသေးလဲကောက်ပြုံပြီးတော့သေရတယ်တနည်းကြလျင်ဧကမမလွဲသေရမည်ပါတကားငယ်ရွယ်ကတရားရှာရာမဟုတ်ခင်မနာခင်မသေးခင်တရားကရင်ဥအောင်ကြိုးစား၍အာထောက်ကြပါတို့ကြောင့်သံယုတ်ပါလိတော်၌အတိတ္တဘိကဝေသတ္တနာအရိယသစ္စာနာဟုတ် ဟောတော်မူ၏จิตတယဟန်တို့သစ္စာလေးပါးတရားတို့ကိုမတွေ့မမြင်ဘူးသောကြောင့်အဘယ်ဘုံမှာတတ္တဝါတွေညာနေတယ်သတ္တမသိဟာဘိကဝေတံဒုက္ခံတိယောဘောကာရဏိယောဟောတော်မူ၏အစရှိသိကိုတိုက်တွန်းတော်မူခဲ့သည်จิตတယဟန်တို့ အပေဘုံမှာဘဲတတဝါတို့များနေသောကြောင့်သည်ဤတရားကဒုက္ခသည်ဤတရားကဒုက္ခဖြစ်ကြောင်းသည်ဤတရားကဒုက္ခဤချုပ်ငြိမ်းရာ၌ပါသည်ဤတရားကဒုက္ခချုပ်ခြင်းဤအကြောင်းဖြစ်သောမဲ့ခင်ရှိပါတရားသည်ဟုတ်သိအောင်အထုတ်ခြင်းကိုပြုအပ်၏ဟုတ်တိုက်တွန်းတော်မူခဲ့သည် သစ္စာ၄ပါးမှာဒီမေကသစ္စာအာရေးကြီးဆုံးပါပဲမေကသစ္စာနဲ့ရှုပ်ပွားများမှုမင်္ဂန်ကဒုက္ခသစ္စာကိုပိုင်းခြားသိပြီသမုဒယသစ္စာကိုပယ်ခွာနိုင်ကနိရောဓသစ္စာသို့ဆက်ရောက်မျက်မှောက်ပြုနိုင်ပါ रे ဓမ္မောဝိရကတိဓမ္မစရိတရားသောက်သူ တရားကပြန်လဲစောက်ရှောက်ပါလိမ့်မည်အချို့မျိုးသမီးယောဂီတွေကကိုယ်နေရာမှရင်မိနစ်30တဏှာကြီးလောက်မှရင်ဒုက္ခဝေဒနာကိုမသိခံနိုင်တော့ခြင်းတယ်အချို့ကတရားအထုတ်နေတဲ့ပုဂ္ဂိုလ်တွေထဲမှာသမသိဉာဏ်အကောင်းတဲ့ပုဂ္ဂိုလ်တွေဟာ ကိုယ်တရားကိုရှုမှနှလုံးသွင်းနေရင်တရက်နှစ်ရက်သုံးရက်ကြာအောင်မဆမတော့ပဲခင်ကြီးခင်ငယ်တွေတော်မစိုးရပဲတထိုင်ဒီနဲ့နေနိုင်ကြတာရှိပါတယ်မြတ်စွာဘုရားမှာတော့ဗလသမပကိုဖြစ်စေနေရောတသမပကိုဖြစ်စေဝင်ရောက်နေမယ်ဆိုရင်ခုနှစ်ရက်ပတ်လုံးနေတော်မူနိုင်ပါတယ် သံသမပတ်နဲ့လည်းနေနိုင်ပါတယ်တရက်နှစ်ရက်သုံးရက်လောက်တော့လည်းနေနိုင်ပါတယ်အဲ့ဒီဝိပဿနာပိဋိသပိဋိကိုပိဋိတွေနဲ့နေနိုင်တာကိုရည်ရွယ်ကြည့်တော့ပိဋိပေခာပိဋိလျာသာချိတ်တော်ဝိဝိသမတိယနေ့ဘုမှာဖြစ်ကြပါကုန်ပြီလို့မိတ်တော်မူပါတယ် ပဲကြောက်သို့သောပရမရောက်နာရောက်ဆိုတာမျက်စိသမိုက်လောက်တပြတ်ချိန်ကကာလတွင်ရောက်ကကတိ9000ကျော်နာကကတိတသိချစ်ဖြစ်ဖြစ်ပြလိုက်နေဖြစ်ပြ30 30 10နေကြောင်းဝိတ္တမကျမ်းတွင်သင်္ချာစွာရှိသည်ရှိတဲ့အတိုင်း အသိအကျသိနိုင်သည်မှာမြတ်စွာဘုရား၏ရွှေဉဏ်တော်အယတာจิตသည်ဝိပဿနာယောဂီညာမှာရေပွက်တန်းလောက်ပမာပြည့်ပြည့်လျင်ညာမှုလောက်ကိုသိအောင်အားထုတ်နိုင်လျင်ကိစ္စပြည်စည်းနိုင်၏တရှိမစိတ်ကြီးစိတ်ကြီးမှညာစင်တဲ့ ဉာဏ်စဉ်တက်မှနိဗ္ဗာန်ပြမှအပဲပေလို့မြောက်ပေတော့သည်သစ္စာလေးပါးကိုတရားနဲ့သိကုန်မခဏ၌နိဗ္ဗာန်ကိုမျက်မှောက်သိသဖြင့်ညွန်သောသစ္စာသုံးပါး၌လည်းသိခြင်းကိစ္စသည်ဝိပဿနာရှုထိုင်၌ဒုက္ခသစ္စာကိုသိသဖြင့်ညွန်သောသစ္စာသုံးပါး၌လည်းသိခြင်းကိစ္စသည် စိတ်ဓာတ်ကိုစုတောင်းယူလို့မရအာထုံးမှရနိုင်မယ်ဒါကြောင့်နိဗ္ဗာန်တရားမြတ်တော်သည်အယမျက်နာအဖြစ်ဘယ်အယမှရှိတ်သည်ဟူ၍မဆိုနိုင်ရှိတ်သည်မှသာဖြစ်၍ရှိတ်ရှုတဲ့တဲ့လက်လက်၍ညာဖြစ်ရှိတ်ရှုရာရတိုင်းကပင်တင်နိုင်သည်ဟုတ် မှတ်ကြကုန်အသင်္ကတဓာနိဗ္ဗာန်တရားတော်များသည်လွန်စွာအေးမြတ်သာယာကြည်လင်းလာစွာသောအယောင်အလေးနှင့်တကွာထွန်းလင်းသောတောက်ပလျက်ရှိတ်ကြောင်ကိုဟောတော်မူသည်ကိုယိုသေးလေးမြတ်စွာအကျဉ်းကျဉ်းသတ်သတ်မှတ်တာကြကုန်ဤသိတရားကိုနှင့်ပြ နိုင်ရှေအပ်သောအဖို့အထိုက်တရားတော်ကြီးဟုတ်မှတ်ကြကုန်အသွေးနှင့်သင်သိ၍မနေကြနေညဝမှာထိတ်ထိတ်မိမိအဟုတ်တကယ်သိမြင်၍ဗလသမာပါတိနိဗ္ဗာန်ချမ်းသာကိုမုတ်ချသတ္တခံစားနိုင်အောင်ကြိုးစားအထောက်ကြပါကုန်ဤသတ္တံသုတ်တန္တာပလိတိမာ၌ နာယုတ်တရားတို့ဤ6ဉာဏ်ခြင်းဝုစင်ရဲ့၌6ရာကိုအသင်္ကတတာ၌ပါမြေကြောင်းကိုဟောတော်မူ၏ယုတ်နံတရားကိုတို့ဤ6ရာဝုစင်ရဲ့၌6ရာကပရိနိဗ္ဗာန်မြေကြောင်းကိုသင်ရှားစွာဟောတော်မူ၏၌ထို၌ပါနှမျိုးကိုလည်းကောင်းစွာပိုင်းခြား၍မှတ်ကြပါ ဒီပါဠိတော်ကြီး၌အသင်္ကတသာ၌ပါမှာနေလမရှိယုတ်ဟောတော်မူခြင်းကြောင့်နိဗ္ဗာန်ဆိုတရားသည်အယောင်အလင်းမရှိယူမမှတ်ကြလေအယောင်အလင်းနဲ့တကွာရှိကြောင်းကိုမုတ်ချသသမာယူကြပါကုန်ညိုသမီးယောဂီတွေကကိုယ်နေရာမှရေမိနစ်30တနာရီလောက် မယေဒုက္ခဝေဒနာကိုသိမခံနိုင်တော်ခြင်းတဲ့ဥစေမေးတဲ့အခါတဲ့တော်ခြင်းနာကဘယ်သူလဲငါမဟုတ်သူမဟုတ်ယောက်ျားလည်းမဟုတ်မိန်းမလည်းမဟုတ်တော်ခြင်းနာကနာနာမေတော်ခြင်းတဲ့တော်ခြင်းတဲ့ညာနဲ့သတ်လိုက်ရင်တော်ခြင်းတဲ့စိတ်ရောက်သွားရင်နေနိုင်သွားရင်မပြောင်းထုတ် မပြောင်းထိတ်တော့ဘူးဒါကြောင့်ဥစဉ်တို့စောက်သွေးနေတသိပ်သွေး15မိနစ်တခါမိနစ်30တခါတသိပ်သက်သွေးနေတာကျိုးကအာရဝန္တာရိယာဘုတ်အစီသွားနိုင်တယ်နေ့တိုင်းနေ့တိုင်းမှတ်လဲနိုင်သွားတယ်နေလဲနိုင်သွားရင်ရုပ်နဲ့နာတဘာဝဖြစ်ပြကိုမသိရင်နေနိုင်ပါမလား ဒါကြောင့်ရောက်နာဖြစ်ပြက်ကိုစိတ်မြင်မှမှတ်လဲနိုင်သောအရှိလဲသွားနိုင်တယ်ဒါကြောင့်ဒါကြောင့်စဉ်းစားကြည့်စမ်းသူတို့လည်းဘယ်လိုပြောကြသလဲတကယ်၍အရှင်ဘုရားမဆောက်ွေနေရင်တပြေတော်တို့မှတ်မနိုင်နေမနိုင်ဤရပုံလည်းအရှိမသွားနိုင်ဘူး အရှင်ဘုရားတဲ့သောက်ပေးနိုင်တဲ့သောကြောင့်မှတ်လဲနိုင်သောအရှိလဲနိုင်သောရေရုပ်နဲ့သဘဝလဲသိမ့်သောပါရေကျေးဇူးအလွန်ကြီးပါရေအများကြီးဝမြတ်ဝန်သာပါရေဘုရားတကြောက်စရာတော်သောက်ပေးနေတာအလေယာအလေယာကိုယ်ရဲ့ဝေဒနာလဲပြောစားရစရာကလည်း တသိဆက်ကြည့်ပေးနေတာတန်တရားလည်းမရှိရဲရဲအာထောက်နေရတယ်ကြောက်เสียလည်းမကြောက်ရဘူးအကယ်၍မသောခွေနိုင်ရင်တဏှာရရရင်တဏှာရတော့ပဲသိရပါတယ်နနာရတော့တော့မသိရတော့ဘူးမတွေ့မမြင်ရဘူးဒါကြောင့်ခန္တီမေတ္တာသီခံ သိခံနိုင်သွားရင်များများမှတ်နိုင်ရင်များများသိသွားပါရဲ့ဤသာသနာတော်၌အလွန်ရာနိုင်ခဲ့သောအဖို့တသိမ့်ထိုက်တန်သောရွှေခွက်နှင့်တူသောအရိယမေဝိရိယရော၍ရအောင်မယူလိုက်ပြီးရှိသောမှန်အောင်မယ် သတိပုဂ္ဂိုလ်လေးမျိုးအကျေကိုဟောကြား၍မပြီးဆုံးသေးမီမာပေမြတ်စွာဘုရားတပည့်တော်တို့မှာလူမုတ်ကြီးရာကိစ္စတွေအလွန်များကြပါသည်တပည့်တော်တို့သွားကြပါတော်မူဘုရားဟုတ်လျောက်ထား၍တရားဆောင်အောင်မနာပဲထသွားလေ၏ ဤပေတမြည်သောတကားသည်အတ္တန္တပသသောပုဂ္ဂိုလ်လေးမျိုးအကျေဟောကြားသောတရားကိုစောင်းအောင်နာယူနှလုံးသွင်းခဲ့ပါလရေသောတာပတိပုတိဟူသောတရားသူတရားများကိုရနိုင်သောပုဂ္ဂိုလ်ဖြစ်ပေသည်ပုဂ္ဂိုလ်လေးမျိုးတရားကိုစောင်းအောင်မနာယူသောကြောင့် တရားသူတရားများနှင့်လွယ်သွားရခြင်းဖြစ်ပေသည်တရားမရခြင်းအကြောင်းနှစ်ပါးအတ္တဝများကဒီပူအထောက်တဲ့ပူသောပါရမီကုသိုလ်အထူးများရှိ၍ဤဘဝမှာတရားသူတရားများများရထိုင်သောပုဂ္ဂိုလ်များပင်ဖြစ်စီကာမူအကြောင်းနှစ်ပါးကြောင့်ဤဘဝမှာတရားသူတရားများနှင့် လွယ်သွားနိုင်ကြပါသည်တရားဟောကြားပြသမြတ်နဲ့လိုက်နာကြည်ကြအာထုံမှုဤနှခုတ်တစ်ခုခုကမပြည့်စုံခြင်းကြောင့်လည်းကောင်းသူယုံမပါပါမိတ်တာမိတ်ဆွေသူနှင့်ပေါင်းသိရခြင်းကြောင့်လည်းကောင်းဤအကြောင်းတစ်ပါးကြောင့်ဤဘဝမှာတရားသူတရားမြတ်မရကြပါပဲ။ တရားသူတရားမြတ်နှင့်လွယ်သွားနိုင်ကြပါသည်ဤ၌သူသာမည်သောတရားဒီလိုက်နာကြည့်ကြအာထုံမှုမပြေဆုံးကြသောရပါจิตတိဟုသောတရားသူတရားမြတ်နှင့် လွယ်သွားရပြီသည်အသာတတမင်သာသည် သာမညဗလာတောက်တံကိုဟောမြတ်စွာဘုရားဟောကြားနေသည် သောတာပန်ဖြစ်ထိုက်တရားသူတရားမြတ်ရာထိုက်ဖြစ်သူရှိလျက်ပါပမိတ်တာမိတ်ဆွေစုဒေဝတာနှင့်ပေါင်းစည်း၍ခခင်ဗိမတာယမင်းကြီးကိုသာမိတ်တော်ကြောင့်တရားသူတရားမြတ်မရပဲတရားသူတရားမြတ်နှင့်လွယ်သွားရပေသည်ဒီဘဝမှာပင်တရားသူတရားမြတ်များရကြလိုသောအမျိုးသားမျိုးသမီးများကို တရားပြည့်စုံအောင်အထောက်နိုင်ကြပါစေသဇဗာဒုက္ခယံတုဝုဒ္ဓဟံတုတုမင်္ဂလာသဇဗာဗာဒုက္ခယံတုဝုဒ္ဓဟံတုတုမင်္ဂလာသူဇင်တုဒုက္ခတိင်္ဂမိကုရင်ဒုသဗ္ဗဗာရမိပဇာဗာကိုစီကိုငါကိုတိဇာ၌ ယောကြဆာယသတ္တဝါဟုသမျှတို့သည်သုဇာယံတုအိမယမကောင်းစွာမရွေ့နေသတိစာအိတ်ကနိုင်ကြပါစေတည်းသုံးမင်္ဂလာမင်္ဂလာပြတ်တရေရှဝေလံသတိပူဇံကြကုန်ပြီဖြစ်၍ဘုဒ္ဓံတုကောင်းသောမူသောဝလီရောင်လျက်ခါမြောက်နိုးကြနိုင်ကြပါစေတည်း ဒုက္ခတေကမေအဘေဒုက္ခတေရောက်မြင်အကြောင်းမကောင်းကြီးသို့ဒုစရိုက်မျိုးကိုသူစဉ်သူသူတော်လည်းနဲ့တရားစပ်ဖြစ်ကျိုးပြတ်နိုင်ကြပါဒီကုန်တည်းသဗ္ဗပါရမေအလောင်းဝလျာပြေကောင်းရာသည်သုံးကြစေလီပါရမီပေါင်းအကြည့်ကောင်းကိုဘူရင်တို့တနေ့နဲ့တနေ့တစ်စင်းနဲ့တစ်စင်းရည်တည်ရအောင် မလီပုံသေးဖြစ်ကြည်နိုင်ကြပါစေကုန်သတည်းသာဓုသာဓုသာဓု